ခန်းကြီး20အငယ်1မှ19တက္ကိခုနှစ်ခုပစ္စမလ10ရက်နေ့တွင်ဤတွေလမျိုးအသက်ကြီးသူတို့သည်ဒါဝရဖျားကိုမေးလျှောက်ခြင်းဟလာ၍ငါရှိမှထိုင်နေကြ၏ဒါဝရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားအရှင်ဒါဝရဖျား၏အမိန်တော်ကိုဤတွေလအမျိုး အသက်ကြီးသူတို့အားဆင့်ဆိုရမည်မှာ သင်တို့သည်ငါထံ၌မေးလျှောက်ခြင်းဟံလာကြသလိုငါအသက်ရှင်သည့်အတိုင်းသင်တို့မေးလျှောက်ခြင်းကိုငါမခံအချင်းလူသားသင်သည်သူတို့ကိုစစ်ကြောလော့စစ်ကြောလော့သူတို့ဘိုးဘေးပြုဘူးသောဆက်ဆုပ်ယွန်ရှာပွဲ အမှုတို့ကိုဖော်ပြ၍အရှင်သာရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာဤဒေလမျိုးကိုငါရွေးကောက်၍အေဂရုပြည်၌သူတို့အားထင်ရှားလျက် ငါသည်သင်တို့၏ဘုရားသခင်သာရဖျားဖြစ်သည်ဟုယာကုပ်အမျိုးသားတို့အားချိန်ဆိုသည်ကာလသူတို့ကိုအေဂရုပြည်မှငါနှုတ်ပြီးလင်ပြည်တကာတို့၏အထွတ်ဖြစ်၍နို့နှင့်ပြားရည်စည်းသောပြည်သူတို့အဖို့ငါကြည့်ရှုသောပြည်တို့ဆောင်တွားခြင်းဟာချိန်ဆိုသောအခါတင်တို့အတီးတီးဖူးမြော်သောဆက်ဆုပ်ယွန်ရှားပွဲအရာတို့ကိုစွန့်ပစ်ကြလော့အေဂရုယုတ်တုတို့နှင့် ကိုကိုကို မညစ်ညူးစေကြနှင့်ငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်၏ဟုငါဆိုတော်လဲသူတို့သည် နားမထောင်ငါကိုပုန်ကန်ကြ၏အတီးတီးဖူးမြင်သောဆက်ဆုပ်ယွန်ရှာပွေသော အရာတို့ကို၎င်းအေဂုတ်ထုယုတ်ထုတို့ကို၎င်းမစွန့်ပစ်ပဲနေကြ၏ထိုကြောင့်သူတို့၌ငါဒေါသစိတ်ပြေမိအကြောင်းအေဂုတ်ပြည်ထဲမှသူတို့အပေါ်သို့ငါအမျက်အရှင်ကိုတွန်းလောင်းမိဟု ငါအကြံရှိ၏တို့ရတွင် သူတို့နေသောတပန်းမျိုးသားတို့ရှေ့မှငါဤနာမအတရေကိုမပြည့်စေခြင်းကငါသည်နာမတို့အတွက်စီရင်၍တပန်းမျိုးသားတို့ရှေ့မှထင်ရှားလျက်သူတို့ကိုအဂရုပြည်မှနှုတ်ဆောင်လေ၏အဂရုပြည်မှနှုတ်ဆောင်၍တောသို့ရောက်သောအခါကျင့်သောသူ၌အသက်ရှင်เสียအကြောင်းဖြစ်သောငါ၏စီထုံးဖွဲ့ချက်တို့ကိုငါဖော်ပြ၏ ထိုမှတပါငါသာရဘုရားသည်သူတို့ကိုတန်ရှင်းစေသည်ဟုသူတို့သည်သိမိအကြောင်းငါနှင့်သူတို့ဆက်ကြမှာလက္ခဏာတက်တည်ဖြစ်စေခြင်းဟာငါ၏ဥပုပ်နေတို့ကိုငါခံထား၏တို့ရတွင်ဣဒရေလအမျိုးသည်တော၌ငါကိုပုန်ကန်ကြ၏ကျင့်သောသူ၌အသက်ရှင်เสียအကြောင်းဖြစ်သောငါ၏စီရင်ထုံးဖွဲ့ချက်တို့ကိုမဆောင်ရှောက်မထီမျက်မြင်ပြု၍ ငါ၏ဥပုံနေ့တို့ကို အလွန်ရှုံချကြ၏ထိုအခါသူတို့ကိုဖျက်ဆီးခြင်းငါတော၌သူတို့အပေါ်သို့ငါအမျက်အရှိန်ကိုသွန်းလောင်းမည်ဟုအကြံရှိ၏တို့ရတွင်ငါနှုတ်ဆောင်ခြင်းကျေးဇူးကိုမြင်သောတပန်းမျိုးသားတို့ရှိမှငါ၏နာမအရေကိုမပြတ်စေခြင်းငါငါသည်နာမတော်အတွက်စီရင်လေ၏တပန်းပြည်တကာတို့၏အထွတ်ဖြစ်၍နို့နှင့်ပြားရည်စီသောပြည် သူတို့အားငါပေးသောပြည်သို့မပို့မဆောင်ခြင်းငှါတော၌ငါကျိန်ဆို၏အကြောင်းမူကားသူတို့သည်ရုတ်တုများကိုငဲ့ကွက်သောကြောင့်ငါ၏စီရင်ထုံးဖွဲ့ချက်တို့ကိုမဆောင်ရှောက်မထီမဲ့မြင်ပြု၍ငါ၏ဥပုံနေတို့ကို ရှုံချကြ၏သို့တော်လည်းငါသည် သူတို့ကိုနှမျောသောကြောင့်မဖြစ်စီတော၌ဆုံးရှုံးစေခြင်းငှါမပြုအငယ်၁၈မှ၂၆ သားမြေးတို့အားလည်းတင်တို့၏ဘိုးဘေးစီထုံးဖွဲ့ချက်တို့ကို မဆောင်ရှောက်ကြနှင့် သူတို့၏ရုပ်ထုများအဖျင် ကိုကိုမညင်ညူးစေကြနှင့်ငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်၏ငါ၏စီရင်ထုံးဖွဲ့ချက်တို့ကို ဆောက်ရှောက်၍ကြင်ကြံကြလောငါ၏ဥပုံနေတို့ကိုလည်းတန့်ရှင်းစေကြလောငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်သည်ဟုတင်တို့သည်တိမိအကြောင်း ထိုဥပုပ်နေ့တို့ကိုငါနှင့်သင်တို့ဆက်ကြမှာလက္ခဏာတက်တည်ဖြစ်စေကြလောဟုငါဆို၏သို့တော်လည်းသူတို့ဤသားမြေးတို့သည်ငါကိုပုန်ကန်ကြ၏ကျင့်သောသူ၌အသက်ရှင်เสียအကြောင်းဖြစ်သောငါ၏စီထုံးဖွဲ့ချက်တို့ကို မဆောင်ရှောက်မကျင့်ဘဲနေ၍ငါ၏ဥပုပ်နေ့တို့ကိုရှုံချကြ၏ထိုအခါငါသည်သူတို့၌ဒေါသစိတ်ကိုပြေစေခြင်းငှာ တောထဲမှငါ၏အမျက်အရှိန်ကို သူတို့အပေါ်သို့တွန်းလောင်းမိဟုအကြံရှိ၏တို့ရတွင်ငါနှုတ်ဆောင်ခြင်းကျေးဇူးကိုသိမြင်သောတပန်းမျိုးသားတို့ရှိမှငါ၏နာမအထရေကိုမပြည့်စေခြင်းဟာငါသည်နာမတော်အတွက်ပြု၍တီးခံလျက်နေ၏တပန်းငါသည်သူတို့ကိုအတိုင်းတိုင်းအပြည်ပြည်အရရတို့တို့ကွဲပြားစေခြင်းဟာတော၌ကျိန်ဆို၏အကြောင်းမူကား သူတို့သည်ဘိုးဘေးတို့ကိုးကွယ်သောရုပ်တုများကိုငဲ့ကွက်သောကြောင့်ငါ၏စီထုံးဖွဲ့ချက်တို့ကို မဆောင်ရှောက်မထီမဲ့မြင်ပြု၍ငါ၏ဥပုံနေတို့ကိုရှုံချကြ၏ထိုကြောင့်မကောင်းသောစီရင်ချက် အသက်မရှင်ရသော ထုံးဖွဲ့ချက်တို့ကိုငါပေး၏ငါသည်ထာဝရဘုရားဖြစ်သည်ကို သူတို့သည်တိမြင့်ကြောင်းသူတို့ကိုဖြစ်စည်းခြင်းငါသူတို့သည်တာဟုအပေါင်းတို့ကိုမိဖြင့်ပူဇော်ရာတွင် သူတို့ပူဇော်တကာများအဖြင့်ငါညှဉ်းညူးစေ၏အငယ်29မှ38တို့ဖြစ်၍အချင်းလူသားအရှင်သာရဘုရား၏အမိန့်တော်ကိုဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့၏ဘိုးဘေးတို့သည်ငါ့ကို အထက်ထက်ပြစ်မှား၍ရှုံချကြသည်တကားသူတို့အားပေးခြင်းကငါချိန်ဆိုသောပြည်သို့ ဆောင်တွင်းသောအခါ သူတို့သည်မြင့်သောတောင် ထူထပ်သောတစ်ပင်ရှိသမျှတို့ကိုကြည့်ရှု၍ထိုအရက်တို့၌ရစ်ပူဇော်ခြင်းငါအမျက်ကိုနှိုးဆော်သော အလူဒါနကိုတင်ခြင်းနန္တာဘောင်းကိုမိရှို့ခြင်းအယေပူဇော်တကာသွန်းလောင်းခြင်းတို့ကိုပြုကြ၏ငါကလည်းသင်တို့တောတတ်သောမြင့်ရန်အရက်ကအဘယ်သို့နည်းဟုမေးတော်လဲယနေ့တိုင်အောင်မြင့်ရန်အရက်ဟုဆိုလိုသောဘာမာအမည်ဖြင့်သမုတ်ကြ၏ တို့ဖြစ်၍သင်သည်အရှင်သာရဘုရား၏အမိန့်တော်ကိုဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာအိုဣဒရေလမျိုးသင်တို့သည်ဘိုးဘေးတို့ထုံးစံတိုင်းညင်ညူးလျက်သူတို့ပြုသောဆက်ဆုပ်ယွန်ရှာပွဲအမှုတို့ကိုပြု၍မှားယွင်းလျက်ပူဇော်တကားပြုသဖြင့်၎င်းကိုသားတို့ကိုမိဖြင့်ပူဇော်သဖြင့်၎င်းယနေ့တိုင်အောင်ရုတ်ထုအပေါင်းတို့နှင့်ညင်ညူးလျက်ရှိကြစဉ်တွင် ငါသည်တင်တို့မေးလျှောက်ခြင်းကိုခံရမည်လောငါအသက်ရှင်သည့်အတိုင်းတင်တို့မေးလျှောက်ခြင်းကိုငါမခံငါတို့သည်တပန်းအမျိုးသားကဲ့သို့၎င်းတစ်သားဖျားကြောက်ဖျားကိုဝတ်ပြုသောပြည်သူပြည်သားများကဲ့သို့၎င်းဖြစ်မည်ဟုတင်တို့ကြံစီသည့်အတိုင်းအကြံမမြောက်ရအရှင်သာရဘုရားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းအကယ်စင်စစ်အားကြီးသောလက်ဆန့်သောလက်ယုံ သွန်းလောင်းသောဒေါသအရှိန်အားဖြင့်တင်တို့ကိုငါအုပ်ဆိုးမည်တင်တို့ကွဲပြားလျက်နေသော အတိုင်းတိုင်းအပြည်ပြည်တို့မှတင်တို့ကို အာကြီးသောလက်ဆန့်သောလက်ယုံသွန်းလောင်းသောဒေါသအရှိန်နှင့်ငါဆောင်ခဲ့၍စုဝေးစေမည်လူအမျိုးမျိုးနှင့်ဆိုင်သောတောတို့ဆောင်ခဲ့၍ကိုယ်တိုင်ကိုချက်တရားတွေ့မည်အေဂုတ်ထုပြည်နှင့်ဆိုင်သောတော၌တင်တို့ဤဘိုးဘေးများနှင့်တရားတွေ့သကဲ့သို့ သင်တို့နှင့်တရားတွေ့မည်နှင်တံအောက်မှ ရှောက်သွားစေ၍ပရိညင်အချီအနှောင်ကိုခံစေမည်ငါကိုပုန်ကန်၍ပြစ်မှားသော သူတို့ကိုသင်တို့အထက်ကနှုတ်ပယ်မည်သူတို့သည်တဲနေသော ပြည်မှထွက်သွားရတော်လဲဤဒေလပြည်သို့မဝင်ရကြငါသည်ထာဝရဘုရားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်အငယ်39မှ44 ။အိုဣသရေလအမျိုးသားတို့၊အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊သွားကြလော့။အသီးအသီးမိမိတို့ရုပ်တုများကိုဝတ်ပြုကြလော့။သို့ရာတွင်အကယ်စင်စစ်နောက်တဖန်ငါ့စကားကိုနားမထောင်သော်လည်း၊ငါ၏သန့်ရှင်းသောနာမတော်ကိုသင်တို့ပူဇော်သက္ကာများနှင့် ရုပ်တုများအားဖြင့်မရှုတ်ချဘဲနေရကြလိမ့်မည်အကြောင်းမူကားငါ၏တန်ရှင်းသောတောင် အမြင့်ဆုံးသောဣဒရေလတောင်ပေါ်မှဣဒရေလအမျိုးသားပြည်သူပြည်သားအပေါင်းတို့သည်ငါအားဝတ်ပြုရကြလိမ့်မည်ငါသည်လည်းလက်ခံ၍ထိုအရ၌တင်တို့ပြုသော ပူဇော်တကာများအူးတီးသောအတီးတွင်ရွေး၍ဆက်ရသောအတီးနှံများနှင့်တကား သင်တို့တန်ရှင်းသောအရာရှိသမျှတို့ကိုငါတောင်းမည်သင်တို့သည်ကွဲပြားလျက်နေသောအတိုင်းတိုင်းအပြည်ပြည်တို့မှငါဆောင်ခဲ့၍စုဝေးသောအခါသင်တို့၌ပါသောနန္တာပေါင်းအမွေးအတိုင်းနှင့်တကားသင်တို့ကိုငါသည် လက်ခံ၍သင်တို့အားဖြင့်တပန်းမျိုးသားတို့ရှေ့မှဂုံတရေထင်ရှားခြင်းရှိလိမ့်မည်သင်တို့၏ဘိုးဘီတို့အားပေးခြင်းဟံကျိန်ဆိုသောဣတရေလပြည်သို့ သင်တို့ကိုဆောင်သွင်းသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကို သင်တို့သိရကြလိမ့်မည် သင်တို့ညဉ့်ညူးသော ကြင်ကြံပြုမှုရာအမှုရှိသမျှတို့ကို ထိုပြည်၌အောင်းမင်း၍ပြုမိသမျှသောဒုစရိုက်တို့ကြောင့်ကိုကိုကိုယွန်ရှာကြလိမ့်မည်။အိုဣဒရေလအမျိုးသားတို့သင်တို့၏ဒုစရိုက်များသင်တို့ဆိုညစ်သောအကျင့်များနှင့်အညီငါသည်သင်တို့ကိုမစီရင်ကိုနာမကိုထောက်၍စီရင်သောအခါ ထာဝရဘုရားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်ဟုအရှင်ထာဝရဘုရားမိန်တော်မူ၏အငယ်55မှ59တဖန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတောင်ဘက်သို့မျက်နှာပြုလျက်တောင်မျက်နှာတစ်ဖက်၌မွဲ့ဆို၍တောင်ပြည်၌ရှိသောတောတစ်ဖက်၌ဟောပြောလောအရှင်ထာဝရဘုရား၏အမိန့်တော်ကို တောင်ပြည်၌ရှိသော တောအားဆင့်ဆိုရမည်မှာငါသည်တင်၌မိကိုညှိမည်တင်၌စိမ့်လန်းသောအပင် တွေ့ချောက်သောအပင် ရှိသမျှလောင်လိမ့်မည်တောက်သောမိလျံသည်မငြိမ်းရတောင်ဘက်မှသည်မြောက်ဘက်သို့ တိုင်အောင် မြေပြင်လုံးလောင်လိမ့်မည်ထိုမိကိုငါထာဝရဘုရားညှိကြောင်းကိုတရဝအပေါင်းတို့သည်သိရကြလိမ့်မည်ထိုမိသည်မငြိမ်းရဟု မိန်တော်မူ၏ ငါကလည်းအိုအရှင်ထာဝရဘုရားသူတို့ကဤသူသည်ပုံပမာကိုသာဆောင်၍ဟောပြောတတ်သည်မဟုတ်လောဟု အကျွန်ုပ်ကိုရီမှတ်၍ဆိုတတ်ကြပါသည်ဟုလျှောက်လေ၏